လာတေဇာလေငါတန်ခတ်နာတောပါတုငါလုံဒမ်ကိုဝန်လာ အမာမင်ဖတ်ွန်းအနစက်နာတေခဲမ်ပေဝမီတေလကကိထေစကွန်း